ဗုဒ္ဓသာသနာ့ဒုက္ခအပွဲချုပ်33နှစ်မြောက်1982ခု82ခုနှစ်တင်လုံးကျုပ်နှစ်ပတ်လည်အစည်းအဝေးစတင်ကျင်းပခွင့်ပြုတော်မူပါဗျာခုချိန်မှစ၍ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးအားဩကာသဖြင့်ညီညာစွာကတော့ပြီးလျင်ရှစ်ပါးသီလခံယူရန်ဖြစ်ပါကြောင်းခင်ဗျာဩသာသာဩ လူနာဇမသတ္တဝါပေါင်းတို့ဤပူဇော်ထူခန္ဓာမူလိုက်သောအရဟံကုံစားရှိသောကိုယ်ပါသောဂုဏတော်နှင့်ပြည့်စုံတော်မူသောဘုရားယရနာကောင်းမွန်မင်္ဂလာသောဟောကြားသောသာဂတကုံစားရှိသော၆ပါးသောဂုဏတော်နှင့်ပြည့်စုံတော်မူသောတရားယရနာလောဘဒေါသမောဟကင်အောင်သီလသမာဓိပညာကျင့်တို့ကိုကောင်းမွန်စွာကျင့်ကြံတတ်သော သုတိဘာနာကောင်စရှိသောကိုဝါသောဂုဏတော်နှင့်ပြည့်စုံတော်မူသောသံဃာယရနာတိဟူသောယရနာမြတ်သုံးပါးတို့ယူသည်များတို့လည်းမိုး၍စုခုပူဇော်ဖူးမြမလည်းပြောကြသောသနာမကုသကံစေရနာတို့ရဲ့ဆွမ်းအာနုဘော်တို့ကြောင့်ဘေးရာအန္တရာယ်ဟူသည်များတို့မှာအခါခါသိင်ကင်းလို့ငြိမ်းညဝေးကွာကြ၏အသက်ရှိခြင်းနာကင်းခြင်းချမ်းသာခြင်းချမ်းသာခြင်းစရှိသော အလိုရှိအပ်တောင်းတသော လောကီလောကုတ္တရာကောင်းခြင်းချမ်းသာမင်္ဂလာပေါင်းတို့နှင့်ပြည့်စုံကြပါစေ။ ဘုရား ဒံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယမိဗုဒ္ဓံတရဏံကိသာမိဒုတိယမိဓမ္မံတရဏံကိသာမိ ဒုတိယပိသံဃံသရဏံဂစ္ဆာမိတတိယပိဗုဒ္ဓံသရဏံဂစ္ဆာမိတတိယပိဓမ္မံသရဏံဂစ္ဆာမိတတိယပိသံဃံသရဏံဂစ္ဆာမိတတိယပိဗုဒ္ဓံ ရမည်အဇမစရိယာဝေရမိသိက္ခာသံသမာရိယာမိမုဒ္ဒဝါဒဝေရမိသိက္ခာသံသမာရိယာမိသုရာမေရယမေဇဗမာရကနာဝေရမိသိက္ခာသံသမာရိယာမိသုရာမေရယ ဝိကာလဘောဇနာဝေရမိသိက္ခာသံသမာရိယာမိနေသာဒီကဝါရိကဝိတုကသဒနာမာလာကနာကုလေပနာ သာရဏမာနနာဝိဥဒနာဌာနာဝေရဏိသိက္ခာရံသမာရိယာမိဩသကေနမဟာကေနဝေရဏိသိက္ခာရံသမာရိယာမိဣဒာမေပုညံအာသဝေခယဝဟံ ဟောတုသရဏဂုံသုံးပါးနဲ့တကွာစေပါသီလကိုစောင့်ကြည့်ခြင်းသွင်းရသောသီလကုသိုလ်စေရနာအစရှိသောဒီကောင်းမှုပေါင်းသည်အာလောတရား၄ပါးတို့၏ကိုယ်ရာကိုယ်ကြောင့်ဖြစ်သောဉာဏ်ဘုညာ နိဗ္ဗာန်ကိုဆွဲဆောင်ပါစေတည်းရှိတော်နိနာဖရာယတနာတရားယတနာသံဃာယတနာကျောကိုကိုယတမသာတယ်ဗျအထင်ကသမန္နာတိုင်းက7ပါးနဲ့ပြည့်စုံသောဘောဓသီလဥပ္ပဒ္ဒသာရဝကတဝမကျိုးပေါင်းမြောက်ကြရအကောင်းမှုသာသိသိဆက်ဆက်ရပါရင်နဲ့မမေရသတိတရားဖြစ်ပါပါလေဓာတ်ပြည့်ပြည့်စုံအားထုတ်ကြကုန် ဩဝါဒပေးသနာတော်မူပါဗျာအခုဘုရားသာသနာနောကအဖွဲ့ညစ်ပါတဲ့စီဝေးဆိုတာကတော့ဒီသာသနာနောကအဖွဲ့နဲ့ပတ်သက်ပြီးတော့အကျိုးများရာများကြောင်းပြည်ပြင်ပြည်ထိုင်စားစီရအောင်လို့အစီဝေးကျင်းပကြတာပါပဲဘုန်းကြီးကတော့သူပြောကြရှိမယ်တော့မဟုတ်ပါဘူးအတူတူအားဖြင့်ဆိုလို့ရှိရင်တော့ဒီသာသနာရိပ်သာနဲ့ပတ်သက်ပြီးတော့အကျိုးများအောင်မေတ္တာကာယက ရန်ကံပြုပြီးတော့ဆောင်ရွက်ဖို့ဆိုတာလေးပြောဖို့ပဲရှိပါတယ်ဒါလည်းပဲထူးကြလည်းမဟုတ်ပါဘူးပြောရင်ပြောလိုက်လို့ပြောရတာပါပဲဒီသာနာရိတ်တာမှာဘုရားသာနာနှုတ်ကအခွင့်အနေနဲ့ဆောင်ရွက်ပြီးတော့နေကြရတာကဒီသာနာရိတ်တာမှာတရားအထုမှုတွေစွန့်နိုင်ဖို့ပဲတရားအထုရှင်တဲ့ပုဂ္ဂိုလ်တွေအထုရအောင်ဉာဏ်ဉာဏ်သာသာနဲ့ဤဆုံးအထုနိုင်အောင်ဆောင်ရွက်ကြရတာပဲ မနာရေးကြီးပါတယ်။ရသော်ဘုရားဤသာသနာတော်တွင်မှာဘုရားအလိုတော်နဲ့အညီသီလအကျင့်၊သမာဓိကျင့်၊ပညာကျင့်ဆိုတာရှင်းနေကျင့်လိုက်တဲ့တရားတွေပါပဲ။အဲဒါတွေကိုပြည့်စုံသောကျင့်နိုင်အောင်လို့အားထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာမနာကျေးဇူးများပါတယ်။သီလအကျင့်ဆိုတာကတော့ငါးပါးသီလတော်နဲ့ပြည့်စုံနေလို့သူကတော့သိပြီးတော့မများတော့ဘူး။သမာဓိပညာဖြစ်အောင်ကတော့ ဘာဝနာကမ္မထာတစ်ခုကိုအားထုတ်မှသမာဓိဖြစ်အောင်လည်းသမာဓိဘာဝနာတစ်ခုအားထုတ်မှသမာဓိဝိပဿနာနဲ့ခုလုံးပြည့်စုံအောင်လည်းဝိပဿနာကမ္မထာအားထုတ်မှသမာဓိရောပညာရောပြည့်စုံဒီဌာနမှာကဘုန်းကြီးတို့ဝိပဿနာတရားအားထုတ်ဖို့ပဲဟောနေတာပါပဲစရဲဝိပဿနာတရားအားထုတ်ပထမရောက်လာစရဲကဝိပဿနာအားထုတ်ဖို့ဘုန်းကြီးတို့ဒီလိုပဲဟောပါတယ်ဘုရားကတော့ဒီမှာဖွဲ့ရလည်းပဲစရသာမှုပရိသတ်ဒီပါလေသိမကျေပြန်သေးပါဘူးနည်းပါသေးတယ် အခုတော့ပြိတ္တတွေလည်းနာများနေပါပြီဆိုဒေါကုများနေပါပြီ။ဒါဒီသာနာဤသမလာရောက်ပြီးအထောက်ကြတဲ့ဉာဏ်တွေကလည်းမနေဘူး။ဆိုများနေပါလေ။မျိုးသားမျိုးသမီးဒါတွေလည်းပဲများနေပါမျိုးသမီးတွေကပုံများပါတယ်မျိုးသားတွေကတော့အဲမျိုးသမီးတွေကပုံများတယ်ဆိုတော့သူကအလုပ်တွေစီဝါရေးအလုပ်တွေရေးကြည့်တာနဲ့စီဝါရေးအလုပ်တွေလုံးတာနဲ့ကျဲမလာနိုင်ကြတာနဲ့ဒီဝါရေးသူကအဲဒါအဲ့ဒီဒီမှာလာပြီးတော့ တရားအထောက်ရအောင်လို့ဆိုပြီးတော့ဘုန်းကြီးတို့ကလည်းဟောဒီပြဿနာတွေကဖွားကလည်းတန်းနေနေအကူကြီးဆောင်းလျှောက်ပြီးတော့ပြိဿတိအနံများလာပါတယ်အာထုကြနာအားရစရာကောင်းပါတယ်နောင်လည်းပဲလူရဘက်ကနေပြီးတော့ဒီကအဖွဲ့ခေါင်းဆောင်ပုဂ္ဂိုလ်များညွှန်ကြားပြီးတော့ဝါတဲ့ဘာဝင်တဲ့ပုဂ္ဂိုလ်တွေကလည်းမျိုးရိုးတန်းနေနေဆောင်ရွက်ကြမှာပါပဲဒီဖွဲ့ထဲမှာမြဲတာလည်းဒီမှာလာပြီးဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်တော်တာပဲသူတို့လောဘကြီးရ ကျောင်းကျဆိုင်ဆရာတွေကလည်းမရှိတော့ဖြစ်ပြီးတော့နေတော့သူတို့လည်းသက်သာတာဒီမှာလာဆောင်ရင်မနာဝန်တာစရာကောင်းပါဒါပြီးတော့အများအားဆောင်ရနိုင်တော့ဆောင်ရတဲ့ခါကလာလာရောက်လာရောက်ပြီးဒီကလာဆောင်ရကြတဲ့ပုဂ္ဂိုလ်တွေရှိပါတယ်ဒါလည်းကောင်းပါတယ်အဲဒီတော့ဆောင်ရကြမေတ္တာဆိုတာချမ်းသာပါစေလို့အာယုံပြုရပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအာယုံပြုရတာပဲတရားလာပြီးအားထုတ်နိုင်အောင်ဒါလည်းမေတ္တာဘာဝနာရှိရမယ် ဘုရားလာအထုတဲ့ပုဂ္ဂိုလ်တွေလည်းချမ်းသာတယ်အထုပါစေအထုနိုင်ပါစေနေတာပါရှိရရင်လာပြီးအထုတဲ့ခါကလာအထုတဲ့ပုဂ္ဂိုလ်တွေလည်းနေထိုင်စောစောရရအဆင်ပြေအောင်လို့ဒါတွေကလည်းတောင်းတာကျန်ရအဲဆွမ်းနိုင်နေရရောင်းရဆိုင်ပြီးတော့ပြေးကြတယ်အခုတော့နေရာထိုင်ခင်းတွေလည်းတော့ဟန်ကြတော့နေနေဖို့ထိုင်ဝင်တော့နေရာကြပါသာသာရေးဘက်ကလည်းတန်းနေရအကူကြီးပေးပြီးတော့ဆောင်ရွက်ကြဒါကတွေကချမ်းသာပါစေစေမေတ္တာကမ္မထာနဲ့ မိမိတို့တာဝန်ရှိတဲ့များဆောင်ရွက်ပြီးတော့နေကြရတာပဲအမှန်တော့ကောင်းပါလေဝါမျက်ဝါသာကြပါပဲဘာတွေလိုးနေသေးတယ်တော့ခွန်ကြီးတို့ပြောကြတာမရှိပါဘူးပြည့်စုံနေတာတွေပဲခွန်ကြီးတို့သိပါလားရှင်းကမရှိဘူးလေဆောင်ရွက်မှုတွေအခုဆောင်ရွက်မှုတွေပြည့်စုံနေတယ်ဆိုတာအယုံပြည့်ပြီးတော့ဝါမျက်ရပါတယ်အဲဒီတော့တတ်နိုင်တဲ့မြတ်ကုညီဆောင်ရွက်ပေးခြင်းဖြင့်မြတ်စွာဘုရားဤသာသနာတော်ဟာတိုးတက်လာဖို့ပါပဲဘုရားသာသနာတော်မှာ ဝိပဿနာကျင့်ကိုကျင့်ရတဲ့ပုဂ္ဂိုလ်ကသိမများဘူးနဲ့ဆရာဘုရားတဲ့ဓမ္မဆိုလို့ရှိရင်တော့သာသနာ့ဘာဝဝင်ပြီးရားပြုတဲ့ပုဂ္ဂိုလ်တွေကတခါလေအထောက်ရတာပါဒီမဟုတ်ပါဘူးသာသနာ့ဘာဝင်ပြီးတော့ရားပြုပြီးညာနာဖြစ်အောင်အထောက်ကြတာပဲညာနာဖြစ်ညာနာဖြစ်တာတွေကညာတယ်ဆိုတော့ညာနာမဖြစ်တော့မှသောတာပန်တရားကနာဂာတိတော့ဖြစ်နေကြတယ်မနာအဆင်ပြေပါလေအခုနေ့ကကလာတော့ညာပြုပြီးတော့မေဖို့တရား ချက်ချင်းရောက်အောင်လို့အထောက်ရတဲ့အထောက်တဲ့ပုဂ္ဂိုလ်တွေကနည်းလူစီမှာဆိုလို့ရှိရင်တော့များနေတယ်တော်တော်များပါတယ်အထောက်ကြတာဟန်ကြပါတယ်လို့ဒီပုဂ္ဂိုလ်တွေကလည်းတော်တော်များနေပြန်ကြပါတယ်မောညောစရာပါပဲအဲဒီအဲဒီပုဂ္ဂိုလ်တွေဒီမှာနေရင်ထိုင်ရင်လည်းချမ်းသာရအောင်စားရရရလူရဘက်ကနေပြည့်စုံရအောင်လို့အဖွဲ့ကနေဒီအကူအညီပေးဝယ်ထဲမှာလည်းပဲသူ့ဘိုင်းနဲ့သူဆောင်ရွက်နေကြတာလည်းရှိအဲဒါတွေလည်းပဲညွှန်ကြားတဲ့ဆရာများအကြောင်းပြုပြီးတကလား ဆောင်ရွက်ပြီးတော့နေကြအဲဒီလိုသင်္နေရောက်ပါတာတွေဆောင်ရွက်သွားခြင်းဖြင့်ညစွာဘုရားဤသာသနာတော်တိုးတက်ဖို့ကြီးပွားဖို့ဖြစ်ပါတယ်အဲဒီလိုသာသနာတော်တိုးတက်ကြီးပွားခြင်းဖြင့်အများသောပုဂ္ဂိုလ်တွေကအကျိုးများဖို့ဖြစ်ပါတယ်ဒါဒီသောကြောင့်ဘုရားသာသနာတော်ကအဖွဲ့ရခင်ကစီစဉ်လာခဲ့တဲ့အတိုင်းအခုလည်းထမှန်ပြီးဒီကလာတိုးတက်ဆရာကြီးတိုးတက်ပြီးဒီကလာဆောင်ရွက်သွားကြဖို့ပါပဲ။ဒါရောက်ပြီးအထုတဲ့ပုဂ္ဂိုလ်တွေလည်းချမ်းသာကြနိုင်ဖို့ တရားအထုတ်ပြီးတော့တရားတရားပြည့်စုံအောင်ပဲအခြေအနေရောက်တော့မှလည်းတချို့ကလည်းဆက်ပြီးတော့နေခြင်းတဲ့ပုဂ္ဂိုလ်ရှိတယ်ဒီလိုပုဂ္ဂိုလ်လေးတွေလည်းပဲတကယ်စေတနာကောင်းနေဆိုရင်တော့သူတို့လည်းချင်းမြောက်ဖွယ်ရတဲ့လိုပါရဲ့အဲဒီလိုသာသနာရေးကစွမ်းနိုင်နေရအားပေးကြဖို့ရာဘုန်းကြီးကဒါလေးအတူရုပ်ပဲညွှန်ကြားပါတယ်ဤတို့ညွှန်ကြားတဲ့အတိုင်းဆောင်ရွက်ကြခြင်းဖြင့်မိမိတို့လိုရှိရသော ကောင်းကျိုးချမ်းသာတွေကိုရနိုင်ရနိုင်ပြီဖြစ်သောကြောင့်ဘေးရန်အန္တရာယ်ဝိရဏဓမ္မခါခါသိမ့်ကင်းလွတ်ငြိမ်းရ၍မိမိတို့လိုရှိရသော လောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်တိုးတက်၍ပြည့်စုံကြပါစေ။ပြည့်စုံခြင်းပြည့်စုံပါစေဗျာ။အာ